တရားရဲ့အမိအဓိပ္ပာယ်ကိုမှတ်သားကြရအောင်ဘုရားတာဝကတွေထဲမှာသေခလို့ဆိုတာတရားလမ်းကြောင်းပေါ်ရောက်ပြီးတရားကျင့်နေစေပုဂ္ဂိုလ်တွေဥပမာမဲ့သောတပတိမဂ္ဂထံကစပြီးတော့အနာဂါမိဖလက်ထံထိအောင်သေခပုဂ္ဂိုလ်တွေကျင့်စေပုဂ္ဂိုလ်တွေပေါ့အဲ့လို ရသော်ဘုရားသာသနာတော်မှာလမ်းဆုံးပန်းနိုင်ပျောက်သေးခင်ချစ်ကြကြိုးကိုအထုတ်နေတဲ့ပုဂ္ဂိုလ်တွေသေခအင်္ဂလိပ်လိုတော့ trainee လို့ဘာသာပြန်ရတယ်ပေါ့အဲ့ဒီနိဗ္ဗာန်ရောက်ကြောင်းအကျင့်တရားကိုကျင့်ကြံကြိုးကိုအထုတ်နေတဲ့ပုဂ္ဂိုလ်တွေကိုသေခပုဂ္ဂိုလ်ပฏิဝရာဆိုတာလမ်းကြောင်းသို့မဟုတ်ချင့်စဉ်အဲ့ဒီမှာအင်္ဂလိပ်လို တင့်လျော်အောင်မှတ်သားမယ်ဆိုလို့ရှင် Buddhist training course ဆိုလို့ရှင်ပို့ပြီးတော့အတိပဲရှင်းလောက်တယ်ဘုရားဘာသာတွေတရားကျင့်နေတဲ့ပုဂ္ဂိုလ်တွေရဲ့ကျင့်ရမယ့်လမ်းကြောင်းကျင့်စဉ်အဲ့ဒါကိုသေခပฏิပဒါလို့ခေါ်တယ်မစ္စည်းမနိကေမှာသေခတုတ်တန်ဆိုတာမှတ်တတ်တယ်နာတာရှိတယ်အဲ့ဒီတုတ်တန်လေးဖြစ်ပေါ်လာဖို့ တမိုင်းကြောင်းလေးအနေနဲ့မှတ်သားထားဖို့ပဲပါတော့ဆိုမြတ်စွာဘုရားကတက္ကတိုင်ခီးလဲလဲရင်တာဝတိမြို့ကိုရောက်ရှိပြီးတော့ဏိကျောရံအကြောင်းမှာတင်းတုံနေတဲ့အချိန်မှာအဲ့ဒီအချိန်မှာကပိလဝတ္ထုမြို့မှာ assembly hall လို့ပြောရမယ်တန်ထာဂရအစည်းအဝေးခမ်းမဆောင်ကြီးအသစ်ဆောက်လုပ်တာပြည်စည်းသွားတဲ့အချိန်နဲ့တိုက်ဆိုင်တယ်အဲ့ဒီအသစ်ဆက်ဆက်ပြီးသွားတဲ့တန်ထာဂရလို့ဆိုရဲအစည်းအဝေးခမ်းမဆောင်ကြီး ပြီးတဲ့အခါမှာဘသူမှမနေခင်မင်္ဂလာရှိဖို့အတွက်မြတ်စွာဘုရားကိုရှေးဥစွာသတင်းသုံးဖို့စိတ်ကူးရကြလို့မြတ်စွာဘုရားကိုလျှောက်ထားကြတယ်တန်ထာဂရအဆောက်အဦကြီးပြီးတော့လို့ဘသူမှမနေရသေးခင်မြတ်စွာဘုရားကိုပဲရှေးဥစွာသတင်းသုံးပေးဖို့တယောက်ထားခြင်းပါတယ်လို့ဆိုတော့မြတ်စွာဘုရားလက်ခံလိုက်တယ်ပေါ့ အဲ့တော့တန်တကာရအဆောက်အဦးဆိုတာမြို့ထဲမှာရှိတာမြတ်စွာဘုရားကမြို့ထဲရွာထဲမှာသရင်သုံးနေမရှိဘူးတော့အကြောင်းနေမှာပဲသရင်သုံးတာဆိုတော့မြတ်စွာဘုရားသရင်သုံးပဲမသုံးဘူးဆိုတာကိုသိသိချာချာမသိနော်အလုံးတိတ်ဆိတ်ငြိမ်သက်ပြီးတော့နေကြဖို့အတမလနေမကြဖို့မြတ်စွာဘုရားရောက်ရှိသရင်သုံးနေတဲ့အချိန်မှာအလုံးတိတ်ဆိတ်ငြိမ်သက်ဆိုနေဖို့ဆိုတာလေ အပိတ်နေထုတ်ပြီးတော့တဏ္ဍကာရမှာအလုံးစုယုံကြတယ်စောစီစီစားတော့ပြီးတဏ္ဍကာရမှာစုယုံကြပြီးဒီလာနိုင်တဲ့ပုဂ္ဂိုလ်တွေအလုံးဒီမှာလာ မလာနိုင်တဲ့ပုဂ္ဂိုလ်တွေအိမ်ထဲမှာနေဆုညာနဲ့အတန်မလန်နေမရှိအောင်စီမံဆောင်ရွက်ထားတော့မြတ်စွာဘုရားကြွလာတဲ့အခါမှာအဲ့တဏ္ဍကာရမှာမြတ်စွာဘုရားကတန်ခါးတွေနဲ့သရင်သုံးရင် တရားဟောတယ်ညအတော်ကုံသွားအောင်ညနဲ့လောက်ထီအောင် ရောက်သွားတယ်ပေါ့အဲ့လိုတရားဟောရင်ကနေပြီးတော့လူလူပြိဿကလည်းတရားနာလို့အာမရသေးဘူးအဲ့တော့ရှင်နန္ဒမထေရမြတ်ကိုမြတ်စွာဘုရားကကပိလဝုမျိုးသူ မျိုးသားတွေဒီ training course ကိုရှင်းရှင်းလင်းလင်းသိတဲ့ပုံကိုယ်တွေများစွာပါလို့ရှင်းရှင်းလင်းလင်းအလုံးသိကြရအောင်ဆိုပြီး သေခပฏิပဒါဆိုတဲ့တရားလမ်းကြောင်းကိုဟောဖို့မြတ်စွာဘုရားရှင်နန္ဒကို တောင်းပေးတယ်အဲ့ဒီမှာမြတ်စွာဘုရားကတော့သီးသန့်အခန်းလေးလှုပ်ထားတဲ့ထဲမှာခိတ္တခဏကြောဆန့်အောင်ပဲဆိုပြီးရှင်နန္ဒကိုတောင်းပေးပြီးတော့မြတ်စွာဘုရားအခန်းထဲမှာဝင်ရောက်ပြီးတော့လဲလျောင်းတရင်သုံးတယ်အဲ့ဒီအချိန်မှာကပိလဝမြို့တဲကတန်ထာကာရမှာ ဒီသေခသုတ်တံကိုဟောတာအဲ့ဒီသေခသုတ်တံလေးကို အခုနိုင်မှတ်သားကြရအောင်နော်သေခပฏิပဒါလို့ခေါ်တယ်အဲ့တော့ Buddhist Training Course ပေါ့အဲ့ဒီကျင့်စဉ်လေးဟာနိဗ္ဗာန်သွားဖို့ရအတွက်လူတိုင်းလူတိုင်းကျင့်ရမယ်ကျင့်စဉ်ပဲတနည်းအားဖြင့်ပြောရင် Buddhist practice ပဲဘသူပဲဖြစ်ဖြစ်နိဗ္ဗာန်သွားတဲ့လမ်းကြောင်းဟာဒီလမ်းကြောင်းတစ်ခုတည်းပဲရှိတယ်ဒီလမ်းကပဲသွားရမယ် အဲ့လိုသွားတဲ့အခါမှာသွားနေကြတဲ့ထဲမဲ့လုံးဝမသွားသေးတဲ့လူရှိတယ်သွားကစားလူရှိတယ်တော့မို့လမ်းခုလက်ရောက်နေတဲ့ပုဂ္ဂိုလ်တွေရှိတယ်အလုံးဟာဒီလမ်းကြောင်းကသွားတာအဲ့တော့မြတ်စွာဘုရားကချမှတ်ထားတဲ့ဒီလမ်းကြောင်းကို ရှင်နန္ဒမထေရဗျာကအစကနေစပြီးတော့ဒီသေခပฏิပဒါကို ဟောတာအဲ့ဒါဘုရားဗဒဝိနည်းအနေနဲ့အလုံးရည်တည်ပြီးသားသိပြီးသားတရားဖြစ်တယ် ။ဘာကြောင့်လို့ဆိုရင်မြတ်စွာဘုရားရဲ့ခုံတော်တွေထဲမှာဝိဇ္ဇာစရဏတမ္ပနောဆိုတဲ့ခုံတော်ပါတယ်။အဲ့ဒီမှာဘုရားဘာသာဝင်ဒီအလုံးလုံးလို့ရကြတယ်။ဝိဇ္ဇာ၃ပါးစရဏ135ပါးဆိုတာအဲ့ဒီစရဏ135ပါးဟာဘုဒ္ဓ training course ပဲ။ဖရာကုံတော်အဖြစ်ဖရာကုံသား ပူဇော်မြတ်နိုးတဲ့ခုံတော်အနေနဲ့ဖော်ပြတာမဟုတ်ဘူးဘုရားဘာသာမှန်သမျှတိလမ်းကြောင်းတိုင်းသွားပါဒါတကယ်တိကျသေးကြတဲ့လမ်းကြောင်းကိုသတ်မှတ်ပေးထားတာဒါမို့စရဏလို့ဆိုတာဟာနိဗ္ဗာန်သွားရလမ်းကြောင်းလို့အဓိပ္ပာယ်ရတယ်နိဗ္ဗာန်သွားရလမ်းကြောင်းဘသူပဲသွားသွားဒီလမ်းကပဲသွားတယ်မြတ်စွာဘုရားလည်းဒီလမ်းကြောင်းကသွားလို့ဖျားဖြစ်သွားတယ်ပိစိကဘုရားတွေလည်းဒီလမ်းကြောင်းကသွားလို့ပိစိကဘုရားဖြစ်သွားတယ် ယန္တာပုဂ္ဂိုလ်တွေလည်းဒီလမ်းကြောင်းကသွားလို့ယန္တာဖြစ်သွားကြတယ်အဲ့တော့ဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်နိဗ္ဗာန်သွားတဲ့လမ်းဟာတစ်ခုတည်းပဲသို့သောဘာဖြစ်လို့တူကဖရာဖြစ်တူကပိစေကဘုရားတူကယဟနာဖြစ်တယ်လဲဆိုရင်အခြေခံချင်းမတူလို့လို့ပြောပါလမ်းစဉ်ကဒီလမ်းစဉ်တိုင်းပဲသွားချရမှာဖြစ်တယ်လို့အဲ့တော့စရဏတရား15ပါးဟာရှင်းရှင်းပြောမယ်ဆိုလို့ရှိရင်ဘုရားဘာသာတိုင်း ဒီလမ်းကြောင်းကနေပြီးတော့သွားနေကြရမယ်လို့သူတို့ဆိုလို့တယ်ပေါ့ကမ္မထန်ဒီမျိုးမျိုးတွေဘယ်လိုပဲပေးပေးလမ်းစဉ်လှုပ်ထုံးတွေဘယ်လိုပဲဖြစ်ဖြစ်ဒီလမ်းကြောင်းထဲမှာအကုန်ပေါင်းဝင်ပြီးတော့သွားတယ်အဲ့ဒါသိခပฏิပဒါနော်သိခပฏิပဒါအဲ့တော့သိခပฏิပဒါရှန္ဒနာကစတင်ပြီးတော့ဟောတဲ့အပိဓာတ်မှာခေါင်းဆောင်ပုဂ္ဂိုလ်ကတော့သူနဲ့ နောင်တော်တုံးခွဲတော်တဲ့မဟာနာမဆိုတဲ့ကပိတဝိပိမှာခေါင်းဆောင်နေတဲ့ဖခင်မဲ့ဖြစ်တယ်ရှင်နုရုဒ္ဓပတိမြတ်ရဲ့အကိုအရင်ဖြစ်တဲ့မဟာနာမကိုဥတည်ပြီးတော့ရှန္ဒနာပတိမြတ်ကဒီသေခပฏิပဒတရားကိုဟောတာဖြစ်တယ်ပေါ့အဲ့တော့ကျင့်စဉ်ကိုစဆုံးဖော်ပြတဲ့အခါမှာရှိဥစွာနိဗ္ဗာန်ရောက်ကြောင်းအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာ အခြေခံအစမဲ့ဆိုလို့ရှိရင်နံပါတ်1သီလတမ္ပနောကိုကျင့်သီလနဲ့ပြည့်စုံအောင်လုပ်ရမယ်အဲ့တော့ကိုကျင့်သီလနဲ့ပြည့်စုံအောင်လုပ်ရမယ်ဆိုလို့ရှိရင်စဆုံးကတော့နံပါတ်1ကစသို့တော့လူတိုင်းနံပါတ်1ကစရမှာလားလို့ဆိုတော့အဲ့ဒါလို့တော့မဟုတ်ဟောဒါလေးလေတတိထားဖို့ပေါ့ဘုရားဗုဒ္ဓမှန်သမျှအာစတင်ကျင့်သုံးမယ်ဆိုရင်နံပါတ်1ဟာသီလတမ္ပနောသီလနဲ့ပြည့်စုံအောင်မယ်ကိုကျင့်သီလနဲ့ ပုဂ္ဂိုလ်ကအမျိုးမျိုးရှိတယ်တချို့ပုဂ္ဂိုလ်တွေကသီလပြည့်စုံပြီးတဲ့နောက်မှာနိဗ္ဗာန်ညမအားဝိပဿနာတရားကိုကြိုးစားအထုတ်နေပြီဆိုတဲ့အခါကျတော့မြတ်စွာဘုရားဝိပဿနာလမ်းကြောင်းကိုပဲရှင်းပြတယ်သီလအကြောင်းတွေမဟောတော့အကယ်၍ပုဂ္ဂိုလ်တယောက်ဟာ ခုမှပဲစပြီး training ယူတော့မယ်ဆိုလို့ရှိရင်တော့သီလအစာမသိကြတယ်ဒါမို့မြတ်စွာဘုရားတုတ်တက်နေမှာ ပုဂ္ဂိုလ်လိုက်ကမ္မထတရားကိုဟောပြောပေးတာရှိတယ်။သီလပြည့်စုံပြီးတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုတော့ဝိပဿနာလမ်းကြောင်းကိုတိုက်ရိုက်ဟောလိုက်တယ်။သီလမပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေကြတော့အာဓိမေဝဝိသောတေဟိကုသရေတုဓမ္မေတုကုသတရားတွေထဲမှာအစကိုအရင်လောက်ပါအောင်ဆိုပြီးတော့မြတ်စွာဘုရားကုသတရားတွေရဲ့အစဆိုတာဘာလဲဆိုရင်သီလင်္စသုဝိတုဋ္ဌာ ဒိဋ္ဌိစာဥစုကကိုချင်းသီလနဲ့ပြည့်စုံအောင်မယ်မှန်ကန်တဲ့အမြင်ရှိရမယ်အဲ့ဒီနှစ်ခုဟာအဓိကရင်လောက်ရမယ်အချက်နှစ်ခုပဲအဲ့တော့ဘုရားဘာသာဒီဟာကိုမကိုချင်းသီလမပြည့်စုံသေးရင်ကိုချင်းသီလရင်ပြည့်စုံလို့သူတို့ဆိုလို့တယ်ဒီမှန်မှန်ကန်ကန်အမြင်မှန်မဟုတ်သေးဘူးဆိုလို့ရှိရင်အမြင်မှန်အောင်ရင်စ조사ပဲတမ္မဒိဋ္ဌိညာရအောင်အရင်လောက် ဆိုလိုတာသမာဓိဋ္ဌိဆိုတာကမ္မတက္ကတာသမာဓိဋ္ဌိပဲအဓိကကတော့အဲ့ဒီအခြေခံနှစ်ခုကိုသီလလည်းရှိရမယ်ကမ္မတက္ကတာသမာဓိဋ္ဌိဆိုရဲမှန်ကန်တဲ့အမြင်လည်းရှိရမယ်အဲ့ဒီနှစ်ခုဟာနိဗ္ဗာန်လမ်းကြောင်းပေါ်ရှောက်လန်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပထမဆုံးနံပါတ်1ထားပြီးတော့လောရမယ့်ဟာဖြစ်တယ်ပေါ့အကယ်၍လုံးနေပြီဆိုတဲ့အခါကျတော့ကိုကျင့်နေကြဝိပဿနာတရားပဲဆက်လက်ပြီးတော့တွားရမယ်တို့တို့ဆိုအခု သေခပฏิပဒါမှာတော့အခြေခံကနေစပြီးတော့ဟောတယ်ဒါကြောင့်မို့သီလတမ္ပန္နောဟောတိအရေးကြီးဆုံးဟာမြတ်စွာဘုရားရဲ့တပိသာဝကသောဘုဘုရားဘာသာဝင်တယောက်သည်နမတိကိုချင်းသီလနဲ့ပြည့်စုံအောင်လုပ်ရမယ်ကိုချင်းသီလပြည့်စုံပြီးတဲ့အခါမှာဒီကိုချင်းသီလခိုင်မြဲဖို့အတွက်ဒုတိယလုပ်ရမယ့်အချက်ကတော့ဣန္ဒြိယေတု ခုတ်တာတွာတော့လို့မျက်စိနာနာလျာကာယမနာလို့ဆိုတဲ့အိန္ဒြေ6ပါးကအကုသိုလ်တွေမဝင်ရအောင်စိတ်ကိုတတိနဲ့ထိမ့်ကွက်ချို့ချိုးပန်းအထုံမှုတတိထားမှုသီလကကာယကံနဲ့ဝစီကံထိမ့်တာစိတ်ကိုမထိမ့်နိုင်သေးဘူးကာယကံဝစီကံမကျွလွန်အောင်သီလထိမ့်တယ်ပြီးတဲ့အခါမှာစိတ်ကိုပါဆက်ထိမ့်မှဒီသီလဟာပို့ပြီးတော့လုံခြုံနိုင်တယ်ဒါကြောင့်မို့ မျက်စိနန္နာလျာကာယမနာဆိုတဲ့ထွာရ6ပါးကဝင်လာတဲ့အာယုန်တွေပေါ်မှာအလွယ်တကူသီလအကျိုးပြတ်သွားနိုင်တယ်။ဒါကြောင့်အဲ့ဒီအာယုန်တွေဝင်လာလို့ရှိရင်ထိုအာယုန်တွေပေါ်မှာလောဘဒေါသမဖြစ်ဖို့အတွက်အာယုန်တွေကိုတတိနဲ့ထိမ့်သိမ့်ဖို့ဆိုပြီးအိန္ဒြိယေသူဂုတ်တာတော်တာမြန်မာလို့ဆိုရင်အိန္ဒြိ6ပါးတိုင်းလုံခြုံစိတ်ချရအောင်အိန္ဒြိ6ပါး တကား6ပေါက်ကိုလုံးကျုံအောင်ထိမ့်သိမ်းဆောက်ရှောက်ခြင်းခုနကသီလနဲ့ပြည့်စုံခြင်းအိန္ဒြေ6ပါးမှာတတိနဲ့လုံးကျုံအောင်ထားခြင်းလုံးကျုံအောင်နေထိုင်ခြင်းဒါဒုတိယကျင့်ရမယ်ကျင့်စဉ်တစ်ခုပဲနောက်တတိယကြတော့ဘာလို့ဆိုရင်ဘောဇနိမတ္တညုတာဘောဇနိမတ္တညုတာဆိုတာအစာအာဟာရစားတိုင်းစားတိုင်း အတိုင်းအတာတစ်ခုသိရှိဖို့လိုအပ်တယ်ပေါ့အစာအာဟာရမှာအတိုင်းအတာတစ်ခုသိရှိရမယ်ဆိုတာဒါကဣန္ဒြိယသူဂုဏ္ဍတော်ရထဲမှာ ပြောမယ်ဆိုရင်ဇီဝိန္ဒြေနဲ့ပတ်သက်တယ်ပေါ့နော်ဇီဝိန္ဒြေနဲ့ပတ်သက်တယ်လျှာဣန္ဒြေကိုတတိနဲ့ထိမ့်သိမ့်တာသို့တော့ဒီမှာထူးထူးခြားခြားသီးသန့်ထုတ်ပြီးတော့အဲ့ထဲကနေပြီး စီဝိတ္တရေထိမ့်ယုံနေမကဘူးအစာအာဟာရနဲ့ပတ်သက်ပြီးဘောစနေမတ္တညုတာဆိုတဲ့ဒီကျင့်စဉ်ကိုတကယ်အလေးပေးပြီးကျင့်သုံးတာကဘာလို့လို့ဆိုလဲမျက်စိနာနာကာယမနာဆိုတာတွေကဩထိမ့်သိဆောက်ရှောက်ရတာလူတွေမှာလွဲတယ်လို့ရှိတယ်စီဝါဆိုတဲ့လျှာအရသာခံမှုဟာ သဗ္ဗေတ္တအာရတိတိကာလို့ဆိုတဲ့အစာမစားပဲလူတွေကဘုနေနိုင်ကြဘူးဒါမို့အစာစားစားနေ့စဉ်အစာအာဟာရစားနေကြတယ်အဲ့တော့သူ့ကိုအထူးပြုထားတာများသောအားဖြင့်လူတွေမှာဒီပြင်တဏှာတွေတဲ့ရတ္တတဏှာဆိုတာပိုဆိုးတယ်နော်ရတ္တတဏှာဆိုတာပိုဆိုးတယ်အဲ့ဒီရတ္တတဏှာကို ထိမ့်မှုရအတွက်ကတော့အမှန်တမ်းအရေးကြီးတယ်လို့ဒါကြောင့်မို့ဘောဇနိမတ္တညုတာထည့်ထားတယ်လို့ ဒီလိုမှတ်ရမှာဖြစ်တယ်။နံပါတ်3ကျင့်စဉ်ကဘောဇရိမတ္တညုတာဖြစ်နေဖို့အရေးကြီးတယ်။ပြီးတဲ့ခါတော့အကျယ်ဟောမှာပါ။အဲ့တော့ဇီဝိန္ဒရီဆိုတာအတွက်သီးသန့်ထုတ်ပြီးတော့ဘောဇရိမတ္တညုတာအစာရမ်းနဲ့ပတ်သက်ပြီးဘလို့အတိုင်းတာသိရမယ်ဆိုတာကိုအကျယ်ရှင်းပြီးတော့ပြောမှာဖြစ်တယ်။နောက်တစ်ခုကပါတော့ဆိုရင်ဒါအရှိပိုင်းအခြေခံနေသီလရှိရမယ်။အိန္ဒြေ6ပါး တတိနဲ့ထိမ့်သိမ်းရှောက်ရှောက်မယ်အစာအာဟာရစားတဲ့အခါမှာဆင်ញင်တုံတရားရှိရမယ်နောက်နံပါတ်၄ကျတော့သာဂရိယမနုယုတ်တော်ဟောတိဒါကတော့တက်တက်ကြွကြွကမ္မထာအထုတ်နေတဲ့အပိုင်းကိုပြောတာကမ္မထာထိုင်ပြီသဘောကမ္မထာအထုတ်နေပြီဆိုတဲ့အပိုင်းကိုပြောတာနော်ဒါဒီကျင့်စဉ်ကကုသနာမှာယောဂီပုဂ္ဂိုလ်ဆိုတဲ့ ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘုရားဘာသာဝင်တိုင်းဒီလမ်းကြောင်းတိုင်းသွားနေတာဒီလမ်းကြောင်းတိုင်းသွားနေရမှာအဲ့တော့ဒီလမ်းကြောင်းဟာဒီလေးခုဟာအမြဲတမ်းအရေးကြီးတယ်လို့ဒီလေးခုကိုပဲတစ်ခါတစ်ခါအပ္ပနကပฏิပဒါဆိုပြီးတော့ဟောတာလည်းရှိတယ်ပေါ့နော်အပ္ပနကမလွဲတဲ့အကျင့်ဒါအဓိကပဲအေးနံပါတ်1ကိုကျင်သီလနဲ့ပြည့်စုံရမယ်နံပါတ်2 အိန္ဒြေ6ပါးမှာတတိဆိုတဲ့တတိတရားနဲ့အကုသိုလ်တွေမဖြစ်ရအောင် ထိမ့်သိမ့်ဆောက်ရှောက်ရမယ်နံပါတ်3ကဘောစတိမတ္တညုတာအစာအာဟာရမှာအတိုင်းအတာတစ်ခုသိရမယ်လို့နံပါတ်4ကနိုးနိုးနိုးကြတက်ကြစာတရားနှလုံးသွင်းရမယ်တရားထောက်ရမယ်လို့ဒီလိုအချက်၄ချက်ကိုရှေးဥစွာဖော်ပြပြီးတော့ အဲ့ဒီအချက်၄ချက်ရဲ့အကျယ်အဓိပ္ပာယ်ကိုရှင်နန္ဒမထေရမြတ်ကရှင်းသွားတယ်ထပ်ပြီးတော့ရှင်းပေးတယ်ကိုချင်းသီလနဲ့ပြည့်စုံဆိုတာဘာပြောတာလဲကိုချင်းသီလနဲ့ပြည့်စုံဘယ်လိုလုပ်ရမလဲဆိုတဲ့အခါမှာဒါပိဋကတ်ထဲမှာဘယ်ပါဠိတော်မှာပဲဖြစ်ဖြစ်ဒီတိုင်းပဲဟောပါတယ်သီလနဲ့ပြည့်စုံတယ်ဆိုတာတကယ်ကိုဒီကိုချင်းတရားတစ်ခုဟာ ကိုယ်ဆင်းရဲဒုက္ခကလွတ်မြောက်စေနိုင်တဲ့ကုချင်တရားမျိုးပါတိပောက္ခတံဝရလို့ခေါ်တယ်ကျွလွန်လို့မရတဲ့ဝရိတတိလမျိုးတွေပေါ့ဒီထဲမှာဝရိတဆိုတာတားမြစ်ထားတာမလောက်ရဘူးမကျွလွန်ရဘူးဆိုတဲ့ကုချင်တိလမျိုးတွေကိုထဲမှာပါတိပောက္ခတံဝရတံဥတော်လို့စပေးမှာအဲ့လောက်ပဲဆိုထားတယ်နော် ပါတိမောက္ခရဲ့အဓိပ္ပာယ်ကပါတိဆိုတာထိမ့်သိမ်းဆောက်ရှောက်သူလို့အဓိပ္ပာယ်ရတယ်မောက္ခဆိုတာလွတ်မြောက်စေတယ်ထိမ့်သိမ်းဆောက်ရှောက်သူကိုဒီတိလကအပယ်စတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်စေတယ်လွတ်မြောက်အောင်လုပ်ပေးတယ်လို့ဆိုတဲ့အဓိပ္ပာယ်ရတယ်ပေါ့နော်အဲ့တော့လူတွေအတွက်ပြောမယ်ဆိုရင်ငါးပါးတိလာငါးပါးတိလာတော့အလွန်အရေးကြီးတာပဲငါးပါးတိလာနဲ့ပြည့်စုံနေပြီဆိုလို့ရှိရင် ဒီ၅ပါးသီလကကိုယ်လွတ်မြောက်စေမှာပဲဖြစ်တယ်ဆင်းရဲဒုက္ခပြောဆုံးကလွတ်မြောက်စေမယ်ဥပမာမဲ့သူကဏ္ဍနဲ့သူပြောမဲ့ဆိုရင်ပါဏာတိပါဒဆိုတဲ့သီလကအသက်တူခြင်းအနာပေါ်ခြင်းစတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်စေတာအဋိဏဒါနကပစ္စည်းဥစ္စာပြည့်ချင်းဆိုတဲ့ဆင်းရဲဒုက္ခလွတ်မြောက်စေကာမိသမိစ္ဆာစရာကလူမုန်းများခြင်းဆိုတဲ့ အပင်ငရဲကြခြင်းမှအစလူပြုံးများခြင်းဆိုတဲ့အပြစ်တွေကနေလွတ်မြောက်စေတယ်ဘုဒ္ဓဝါဒကဖြစ်လျက်ဘဝမှာနော်ဒီသူစကားကိုမယုံရတဲ့ပုံကိုမျိုးမဖြစ်အောင် အပယ်လေးပါးကြောက်ခြင်းသူစကားကိုမယုံရဘူးဆိုတဲ့လူတကာအလေးစားမခံရခြင်းဆိုတဲ့အပြစ်တွေကနေလွတ်မြောက်စေသူရမေရိယဆိုတာကြတော့ဖြစ်တိုင်းဖြစ်တိုင်းဘဝမှာအိုင်ကျူးမြင့်နေဆိုတဲ့ အနေထားမျိုးရတယ်ကိုယ်စကားကိုလည်းအလုံးကအလေးထားကြတယ်အတိဉာဏ်လည်းထက်မြက်တယ်ဆိုမှလူဘဝဟာပြည့်စုံတဲ့ဘဝဖြစ်နေအဲ့တော့ဒီပြည့်စုံတဲ့လူဘဝရဖို့ရငါးပါးသီလရှိမှရနိုင်တယ်ငါးပါးသီလမပြည့်စုံဘူးဆိုရင်တခုခုတော့ချုပ်ရဲမှာပဲဥပမာမဲ့ကျန်တာတွေအကုန်လုံးပြည့်စုံတယ်ပါဏာတိပါဒမလုံဘူးဆိုတဲ့ပုဂ္ဂိုလ်ဟာမွေးလာကသာ နဲ့ပဲသေသွားတယ်မသေလဲယောဂတွေဖြစ်နေတယ်လူ့ဘဝမှာမပြည့်စုံတဲ့ပုဂ္ဂိုလ်ပဲဖြစ်နိုင်တယ်အဲ့တော့သီလတစ်ခုစီတစ်ခုစီကလည်းပဲသူ့ကိုယ်သူဆင်းရဲဒုက္ခမျိုးစုံကကာဝယ်ပေးလို့ဒါတွေကိုပါတိမောက္ခလို့ခေါ်လို့ရတယ်ပါတိမောက္ခေတိတိပါတိမောက္ခတကယ်ထိမ့်သိမ့်ဆောက်ရှောက်သူကိုဆင်းရဲဒုက္ခမှာလွတ်မြောက်စေတဲ့တရားတွေဒါကလောကရဲ့သဘောဝပဲ ယောဂပျောက်စေတဲ့ဆေးတောက်လို့ရှိရင်ယောဂပျောက်မှာပဲလေဒီဆေးကကာဝယ်ပေးတာပဲလေအဲ့တော့အဲ့ဒါလိုပဲတိလကိုထိမ့်သိဆောက်ရှောက်ခြင်းဖြင့်ဆင်းရဲဒုက္ခမျိုးစုံကနေလွတ်မြောက်သွားတယ်အဲ့ဒါကြောင့်မို့ပါတိမောက္ခလို့သုံးတာနော်ပါတိမောက္ခလို့သုံးတာအနည်းဆုံးငါးပါးတိလပြည့်စုံအောင်နေရဆင်ញေပေးပြီးတော့တပါးတိလနှစ်ပါးတိလတွေမလုံးသင့်ဘူးငါးပါးတိလပြည့်စုံကိုပြည့်စုံပြည့်စုံမှလူဘဝပြည့်စုံတဲ့ ဒုက္ခဖြစ်တယ်ဒါကြောင့်မို့ကာမတိလပြည့်ပြည့်စုံစုံရှိအောင်ကြိုးစားအထောက်အမှာဒါနံပါတ်1ဘုရားဘာသာမှန်လို့ရှိရင်အရေးကြီးအရေးကြီးဆုံးကငါကိုချင်းတိလပြည့်စုံရလားကိုယ့်ကိုအမြဲတမ်းဆန်းစစ်ပြီးတော့မပြည့်စုံသေးတဲ့ဟာကိုပြည့်စုံအောင်လုပ်ဖို့ဟာဒါအရေးကြီးဆုံးပဲပေါ့နော်အဲ့ဒီမှာပါတိမောခတံဝရတံဝုတော်ဝိဟရတိစာကိုထိမ့်သိမ့်ဆောက်ရှောက်ရမယ့်အရာကို အသေးချာထိမ့်သိမ့်ဆောက်ရှောက်ပြီးတော့နေတယ်နေထိုင်ရမယ်ခူးဆိုင်ပြီးတော့နေရမယ်ငါဝတိလဟာမြမစကားမှာခါဟုတ်ပစိုးကဲ့သို့မြဲရမယ်လို့ဆိုတာခါဟုတ်ပစိုးမပါဘဲနဲ့သွားလို့တင့်တယ်တာမဟုတ်သေးတို့ကြောင့်အဝတ်စားဝတ်ထားတယ်လို့ပဲငါဝတိလဟာကိုယ့်ရဲ့ဘဝမှာအရေးတကြီးထိမ့်သိမ့်ဆောက်ရှောက်ရမယ်တိလမျိုးပဲဖြစ်တယ် ယဟန်တော်တွေဆိုရင်တော့ယဟန်တော်တွေကျင့်သုံးရမယ့်ပါတိမောက္ခတံဝရသီလရှိတယ်အဲ့တော့လူပုဂ္ဂိုလ်တွေအနေနဲ့အနည်းဆုံးငါးငါးပါးသီလဆိုတော့ဝရိတ္တသီလပဲမလိုရဘူးလို့တားမြစ်ထားတဲ့အရာတွေပဲလို့ရင်ခုနကဆိုးကျိုးတွေကလာမှာပဲဖြစ်တယ်ပေါ့ဒါသဘာဝတရားကိုပြောတာသဘာဝတရားရဲ့ reaction ကဒီတိုင်းလာမှာလုံရင်ကောင်းကျိုးရမယ်ငါးပါးသီလရဲ့အကျိုးဆောင်ရှောက်မှုရမယ် မလုံဘူးဆိုရင်ငါးပါးသီလဒီကျွလွန်မှုကြောင့်ဖြစ်ပေါ်လာတဲ့အပြစ်တွေကလည်းသူ့အတူရောက်တယ်ဘယ်သူမှစိပန်ထားတာမဟုတ်ဘူးတဘာဝတရားရသဗျာကတဘာဝတရားကိုသိပြီးတော့ရှောင်ရမယ့်ဟာကိုရှောင်ဖို့ဟောတာပဲဖြစ်တယ်ပေါ့နော်အဲ့တော့ဒီမှာပါဠိတွေမှာပါတိမောက္ခတံဝရတံဝုတောတံဝရဆိုတာထိမ့်သိမ့်ဆောင်ရှော့ စောင့်ရှောက်မှုဆိုတာအရေးကြီးတယ်မထိန်သိမ့်မှုမစောင့်ရှောက်ဘူးဆိုရင်ဘယ်အရာပဲဖြစ်ဖြစ်ပြတ်သွားမှာဆိုးရွားတွေဖြစ်ပေါ်လာတယ်ဒါကြောင့်မို့တံဝရဆိုတာရှိကိုရှိရတံဝရဆိုတာချုပ်တီးခြင်းစောင့်စည်းခြင်းချုပ်တီးခြင်းစောင့်စည်းခြင်းမချုပ်တီးဘူးမစောင့်စည်းဘူးဆိုတာတိရစ္ဆာန်လောကမှာဘာမှမချုပ်တီးဘူးတိရစ္ဆာန်တွေကရှိတဲ့အတိုင်းအကုန်လုပ်တယ်လူကြတော့အဲ့လိုမဟုတ်ဘူးချုပ်တီးရတယ် အဲ့ဒီချုပ်တီးတယ်ဆိုတဲ့နေရာမှာကျင့်စဉ်နဲ့ချုပ်တီးတာမျိုးမဟုတ်ဘဲနဲ့ဟန်ဆောင်ပန်းဆောင်လှုပ်တာမျိုးကြတော့မကောင်းမြန်နော်ချုပ်တီးတဲ့အောင်လှုပ်တာမျိုးကြတော့မကောင်းလူရှိမှတစ်မျိုး၊ကွဲရမှတစ်မျိုးအဲ့ဒါလိုလည်းမဖြစ်เสียကိုကိုကိုပဲဒီကိုချင်းတရားတိုင်းနေထိုင်တာကိုပဲထိမ့်သိမ်းရှောက်ရှောက်တယ်လို့သူတို့ဆိုလို့တယ်ဒီလမ်းကြောင်းချထားပြီးဒီလမ်းကြောင်းတိုင်းသတင်းသုံးတယ်နေထိုင်တယ်ပေါ့နောက်ပြီးတော့ဆက်ပြီးတော့ရှင်အနန္ဒကရှင်းပြတယ် အာစာရဂောစရတမ္ပနောခွချက်သီလရှိတဲ့ပုဂ္ဂိုလ်မှာဟုတ်ပြီတားမြစ်ထားတဲ့အရာတွေကိုမကျွလွန်ယုံနဲ့ပြီးရောလားလို့ဆိုမပြီးသေးဘူးအာစာရဆိုတာရှင်းသုံးတိုက်တဲ့တရားကိုရှင်းသုံးဖို့နဲ့ဂောစရကိုသွားတဲ့လှုပ်တဲ့နေရာမျိုးမှာလှုပ်ဖို့ဆိုတာလေးတွေရှိသေးတယ်လူလောကမှာတိလာတဲ့မပါပေမဲ့လို့အော်ဒီနေ့ကတော့ ဒီလိုအပြုမှုမျိုးတော့မလုံးတဲ့မူလူလောကမှာရှိုင်းဆိုင်တဲ့အပြုမှုမျိုးတွေမလုံးတဲ့မူရှင်ကျေးတဲ့အပြုမှုမျိုးပဲလုံးတဲ့နဲ့အာစာရမှာလည်းထပ်ပြီးတော့လူလောက လူရင်ကျေးတဲ့ပုံကိုယ်တွေလေးစားလိုက်တာအမဲ့အကျင့်ဝတ်တွေအများကြီးရှိတယ်။ရှားနေမှလည်းပဲထိုးတူပဲအဲ့လိုจิตသုံးရမယ့်အကျင့်တရားတွေရှိတယ်။လူတွေမှလည်းလူခုံသိက္ခာနဲ့နေအောင်နေထမ်းအောင်နေဖို့ကရေးချီတယ် အဲ့ဒါကိုအာစာရလှုပ်တင်လှုပ်ထိုက်တာတွေလောကမှာအများကြီးပဲငါးပါးသီလတွေမပါဘဲနဲ့လှုပ်တင်တာတွေရှိတယ်จิตသုံးတင်တဲ့ဟာတွေရှိတယ်နော်ဥပမာမြန်မာတွေဆိုရင်မြန်မာရဲ့ယဉ်ကျေးမှုရလူကြီးသူမတွေလေးစားရမယ်တလေးတစားဆက်ဆံရမယ်လူကြီးတွေရှေ့ကုန်းသွားတယ်တို့လူကြီးတွေကိုလေးစားတယ်တို့ပြောတယ်ဆိုတဲ့အခါမှာယဉ်ကျေးတယ်တို့ဆိုဒါတွေကအာစာရတွေပဲ ဒါတွေကလည်းသီလကိုအထောက်အပြုတဲ့ဟာတွေပဲရဟန်းသံဃာတွေဆိုလို့ရှိရင်လည်းကိုယ့်ရဲ့ကြီးတဲ့မထေရကြီးတွေရှိမှယုတ်တိလေးစားစွာနေတယ်တော့ဒါတွေကအာစာရတွေပဲခြုံပြောမယ်ဆိုရင် အာစာရဆိုတာယဉ်ကျေးမှုကျင့်ဖို့ကလေးတွေရှိတယ်အဲ့ဒါတွေကိုကျင့်သုံးပါကိုကျင့်သီလဂောစရဆိုတာပါလဲလို့ဆိုရင်လူဆိုတာသွားတဲ့နေရာရှိတယ်မသွားတဲ့နေရာရှိတယ်ပေါင်းတဲ့ပုဂ္ဂိုလ်ရှိတယ်မပေါင်းတဲ့ပုဂ္ဂိုလ်ရှိတယ်အဲ့တော့ လူလူဘုံကြီးဘုံကြီးသွားတဲ့နေရာမှာသွားမသွားတဲ့နေရာမသွားနဲ့ပေါင်းတဲ့လူနဲ့မှပေါင်းမပေါင်းတဲ့လူနဲ့မှပေါင်းတယ်အဲ့ဒါလည်းပဲကိုချင်းသီလထဲမှာထည့်သွင်းပြီးတော့ထားတယ်အာစာရခောစရတမ္ပန္နောအကျင့်အာစာရကျက်စားရာသွာလာတဲ့နဲ့ဌာနနဲ့ပြည့်စုံရမယ်ဒါလေးတွေကလည်းသီလကို ချိုးဖောက်ဖို့အတွက်အလွယ်တကူဖြစ်စေနိုင်တာဖြစ်သောကြောင့် သီလနဲ့ပြည့်စုံခြင်းဆိုတဲ့နေရာမှာအကျင့်တရားနဲ့ပြည့်စုံမှုကိုလုံးတဲ့နေရာသာနေဖို့ခောစရာဆိုတာဒီသူ့ရဲ့အတိပ္ပယ်ကကျက်စားရာကျက်စားရာဆိုတာဟိုနွားတွေဆိုရင်တော့နွားစချက်ပေါ့နော်ကိုတရာကိုကိုကြွန့်ကျင်တဲ့နေရာကိုကိုနဲ့ဆိုင်တဲ့နေရာခောစရာဆိုတာမျိုးဆို အဲ့ဒါကိုဥပမာလေးတစ်ခုမြတ်စွာဘုရားဟောထားတဲ့ထဲကဇလန်းလေးတစ်ခုပြောပြသူကယဟန်တွေကိုမြတ်စွာဘုရားတကေပိတိကေဝိတယေကောစရိစရထကိုဖခင်ရဲ့နေမြေကျက်စားရမှာပဲနေကြဆိုလိုတာကိုနေရမှာပဲကိုနေကြကိုနေရမဟုတ်လို့ရှင်ဒုက္ခရောက်တတ်တယ်ယဟန်တွေကြတော့ကိုနေရဆိုတာဘာပြောတာလဲဆိုတတိပဋ္ဌာန်တရားမှာ တတိပဒံတရားတိုက်နေကြလို့ဆိုလို့တယ်ပေါ့နော်လောဘဒေါသတွေနှိမ့်ဆက်မခံရအောင်တရဝရီအနေနဲ့ပြောမယ်ဆိုလို့ရှင်ဖီလုံးငှက်ဆိုတဲ့အကောင်လေးရှိတယ်ကက်ကလေးကသေးသေးလေးရယ်သူကဘယ်မှာနေတော့ဆိုရင်ထဲစားခဲတွေလေလေတွင်းနဲ့ထဲစားခဲတွေပါသူကနေလေးရှိတယ်အဲ့ဒါသူ့နေဟာတရက်တော့ဖီလုံးငှက်ကလေးဟာ သူ့နေရာကကြော်ပြီးတော့တခြားနေရာတွေပြန်တန်းတဲ့အခါမှာတိတ်ငဲ့တကောင်ကသူ့ကိုဖမ်းကောက်လိုက်တယ်အဲ့တော့ဒီလုံးငဲ့လေးကတတွတ်တွတ်ပြောနေတယ်ငါကိုကမလိမ္မာတာငါကိုကလော်လီတာငါနေရာငါမနေပဲနဲ့သူများနေရာသွားမှုလို့ငါအခုတို့နှိမ့်ဆက်ခံရတယ်လို့တတွတ်တွတ်ပြောတဲ့အခါကျတော့တိတ်ငဲ့ကြီးကဟိုမလောက်လေးမလောက်လားငါနေရာမှာဆိုရင် ဂရုမစိုက်ဘူးဆိုတော့မလောက်လေးမလောက်လားပြောရမလားလို့ဆိုမင်းနေရာကဘယ်မှာလဲလို့ဆိုထဲတာကဲအထဲတာကဲတဲ့ဆိုရင် तू မကြောက်ဘူးပေါ့ဘယ်သူမှမကြောက်ဘူးကောင်းပြီဆိုပြီးတော့ तू နေတဲ့နေရာကိုပို့ပေးလိုက်တယ်လွတ်ပေးလိုက်တယ်လွတ်ပေးလိုက်တဲ့အခါဘီလုံးကဲလေးကထဲတာကဲပေါ်တက်ပြီးတော့နားရင်ကနေပြီးဘီလုံးသိငယ်ကြီးကိုစိန်ခေါ်တယ်တတ္တိရှိလာခဲ့ပေါ့ ဒီချိန်မှာငါနေရာငါရောက်ပြီမကြောက်တော့ဘူးအဲ့ဒီမှာသိငက်ကမမနာတွေနဲ့ဒေါသတွေဖြစ်ပြီးတော့အတင်းတဟုန်တို့ထိုးဆင်းလာသူ့နားရောက်တော့မယ်ဆိုတဲ့ချိန်လေးမှာဒီငက်ကလေးကဖြတ်ခနဲ့ဆိုထဲစားခဲထဲဝင်ပုံလိုက်တော့သိငက်ကြီးကထဲစားခဲနဲ့သူ့ရှင်ပန်းနဲ့တိုက်ပြီးတော့အဲ့မှာပဲတည်သွားရှာ သူ့အချိန်နဲ့သူတည်သွားအဲ့ဒီဥပမာလေးကိုပြောပြီးမြတ်စွာဘုရားကိုနေရာကိုနေရမယ် ယ်သူပဲဖြစ်ဖြစ်လူတွေဟာကိုယ်နေရာကိုရှိတယ်ကိုယ်အင်အားရှိတဲ့နေရာမျိုးအဲ့ဒီကိုနေသေးတဲ့နေရာမှာပဲနေတော့လောဘဒေါသမောဟတွေထိမ့်ချုပ်ခြင်းနဲ့ဆိုလို့ရှိရင်တော့တတိပဌံဆိုတဲ့နေရာထဲမှာနေချလို့ဒီလိုဆွလို့တာပေါ့တတိပဌံတရားမှာပဲနေချတတိပဌံတရားမနေလို့ရှိရင်လောဘတွေဖြစ်လာနိုင်တယ်ဒေါသတွေဖြစ်လာနိုင်တယ်ဘေးရန်အန္တရာယ်တွေကျုံလာနိုင်တယ်အဲ့ဒါကိုရည်ညွှန်းပြီးတော့ အာစာရခောစရတမ္ပနောလို့ဒီလိုဟောတာတော့ပိဋကတော်မှာမှတ်သားစရာတွေကအများကြီးပဲတော့ကိုချင်းသီလနဲ့ပြည့်စုံတဲ့ဆွေနေရာမှာ အာစာရကိုလိုက်နာလောက်ကံရမယ်အလုပ်တွေလုပ်လူတွေဆိုရင်မိဘကိုယုတ်သိလေးစားတာမိဘဝတရားတွေလူမှုဝတရားတွေဒါတွေလောက်တာအာစာရပဲခောစရဆိုတာကိုသွားတဲ့နေရာသွားတယ်မသွားတဲ့နေရာမသွားဘူးဆိုတာခောစရာ နောက်တရားဓမ္မနဲ့ပတ်သက်လာလို့ရှိရင်လည်းခုနရှုမှတ်ရမယ့်အာယုမျိုးတွေကိုရှုမှတ်ပြီးတော့နေတယ်အဲ့လိုအာသရဂောစရနဲ့ပြည့်စုံပြီးတော့နေတာကိုသီလတပ္ပနာလို့ပြောတာဒီထဲမှာအကျုံးဝင်တာအဲ့တော့တာမန်တွဲလိုက်မယ်ဆိုရင်ငါးပါးသီလလုံပြီးရောလို့ဒီတော့မဟုတ်ဘူးနော်ငါးပါးသီလလုံတဲ့အပြင်မှာလိုက်နာကျင့်သုံးရမယ့်ဟာတွေရှိတယ်ဆိုတော့တတိထားဖို့လိုတယ်ပေါ့စိတ်ဓာတ်ကစပြီးတော့ကိုယ့်ကိုယ် ပြုပြင်ရမယ့်ဟာတွေပေါ့အဲ့ဒါတွေပါပြည့်စုံအောင်မှတ်သားပြီးတော့နောက်ကိုထိမ့်သိမ့်ရှောက်ရှောက်ထားတဲ့သီလနဲ့ပတ်သက်လာလို့ရှင်အနုမတေသူဝိစေသူဘယတတဝီတမရာယသိက္ခတိသိက္ခပရိသူကျင့်သင်ကျင့်လိုက်တဲ့အရာတွေကိုကျင့်သုံးတဲ့အခါမှာအသေးဖွဲလေးကစပြီးတော့ဂရုစိုက်ပြီးလိုက်နာဖို့လိုအပ်တယ်အသေးဖွဲလေးကိုပဲအပြစ်မြင်ထားရမယ်လို့ဆိုတော့ ဒါလေးကတော့မဖြစ်တော့ပါဘူးဒါလေးကတော့မဖြစ်တော့ဘူး ਨੇ စိတ်ထဲမှာသဘောမထားနဲ့ဥပမာမဖြစ်တော့ဘူးဆိုတာလေးတွေကအနည်းရပေးတတ်တယ်မီးလေးဟာမိခဲလေးဟာဘာမှမဖြစ်တော့ပါဘူးသူကသူငြိမ့်တော့မှာပါဆိုပြီးတော့မှုမဲ့မှတ်မဲ့မနေနဲ့လောင်စာနဲ့တွေ့သွားရင်သူကတတော်လုံးတတော်လုံးတမျိုးလုံးကုန်သွားနိုင်တယ်ဒါကြောင့်မို့သူ့ကိုလည်းဒီအမှုမဲ့မှတ်မဲ့မနေရဘူး သေးတယ်ဆိုပေမဲ့လို့မှုမဲ့မှာမနေရဘူးလို့တို့ဆိုလို့တယ်နောက်တစ်ခါယောဂယောဂလည်းဒါအသေးလေးပဲကိဥ်ဆိုင်ဆရာမလို့ပျောက်သွားမှာပဲလို့ဒီလိုမလုံးသင့်ဘူးတဲ့အဲ့လိုမျိုးလို့ပဲကိုချင်းတရားနဲ့ပတ်သက်လာတဲ့အခါမှာဒီမုဒဝါဒဆိုတော့ဒါလေးကတော့ကြီးစရာအနေနဲ့ပြောလိုက်တာပါမလုံးနဲ့တဲ့အကုသိုလ်ဆိုတာသေးသေးလေးကစာပြီးတော့ ဒီအန္တရာယ်ကြီးတစ်ခုအနေနဲ့ရှုမြင်ပြီးတော့အသေးလေးဟာဆိုင်မဖြစ်အောင်ထိုင်သေးရဘာလို့လို့ဆိုအသေးလေးတွေများလာတဲ့အခါအကြီးကြီးဖြစ်တာပဲလေအလုံးဟာအသေးလေးတွေပေါင်းလိုက်တော့အကြီးကြီးဖြစ်သွားတာအဲ့လိုမဖြစ်ရအောင်အသေးလေးဟာဆိုင်ထိုင်သိဆောက်ဆောက်ပါ အနုမတ္တိသူဝိစေသူအပြစ်ဆိုလို့ရှိရင်ဘလောက်သေးတဲ့အပြစ်ပဲဖြစ်ဖြစ်ဖယတတဝီကြောက်เสียရအန္တရာယ်တစ်ခုအနေနဲ့ရှုမြင်ပါလို့သူတို့ဆိုတယ် အဲ့ဒါသီလနဲ့ပြည့်စုံပါဆိုတဲ့ထိတရားနဲ့ပတ်သက်ပြီးတော့ရှင်အနန္ဒာကချက်ဖွဲ့ပြီးတော့ရှင်းပြတဲ့စကားတွေပဲဒါတွေနော်သီလနဲ့ပြည့်စုံအောင်မယ်ဆိုရင်ဒါတွေပါပြည့်စုံအောင်မယ်ဟောယဉ်ကျေးမှုတွေပါသီလဆိုတဲ့မှာဒါတွေကုန်းပါတယ်နော်အချင်းချုပ်ပြန်ပြောမယ်ဆိုရင်ငါးပါးသီလဝါရိဒသီလအဲ့ဒီငါးပါးသီလပါတိမောက္ခသံဝရသီလနဲ့ပြည့်စုံတယ်ပြီးတဲ့အခါမှာကိုလူမှုကျင့်ဝတ်တွေ လိုက်နာကျင့်သုံးရမယ့်ဟာတွေလိုက်နာရမယ်ကိုယ့်ကိုထိမ့်သိမ်းဆော့ဆော့ပြီးကိုနေသင့်တဲ့နေရာကိုပါဝင်သင့်တဲ့နေရာပါဝင်သွားသင့်တဲ့နေရာမသွားသင့်တဲ့နေရာမသွားသင့်တဲ့နေရာမသွားနဲ့သွားသင့်တဲ့နေရာသွားအာယုန်နဲ့ထားသင့်တဲ့နေရာထားမထားသင့်တဲ့နေရာမထားနဲ့အာစရကောစရတပ္ပနာဘယ်ပြည့်ဖက်ဖြစ်ဖြစ်အသေးဖွဲလေးရစပြီးတော့ဒီဖေးရန်အန္တရာယ်ဖြစ်ရှုမြင်ပါ အဲ့ဒီ၃ချက်ပဲအဲ့ဒီ၃ချက်နဲ့ပြည့်စုံပြီဆိုလို့ရှိရင်တော့တကယ်ကို လူတော်လူကောင်းလူယဉ်ကျေးဘုရားဗတာတွေရဲ့လမ်းစဉ်အတိအကျလိုက်နိုင်အောင်တော့မြတ်စွာဘုရားရဲ့ဟောတဲ့တရားတွေဟာအလုံးကိုတိကျသိကြတယ်အလုံးတိကျသိကြတယ်အလုံးဘက်ဆုံးကနေပြီးတော့ပြည့်စုံအောင်လုပ်အဲ့ဒါတွေလုံနိုင်မယ်ဆိုရင် ပြောစရာကိုမရှိတော့เนาะ တော့ကိုချင်းသီလနဲ့ပြည့်စုံဆိုတဲ့ထက်မှာဒီဟာတွေအလုံးပါဝင်တယ်ဆိုတော့သတိထားဖို့တို့တာပေါ့နော်သတိထားရမှာပေါ့ဒီလိုနေထိုင်ကျင့်သုံးရမယ်တဲ့နောက်တစ်ခုကအိန္ဒြိယေတုဂௌဒတော်ရသဒါကတော့ဘလို့ကျဲချက်ပြောလဲအိန္ဒြိ6ပါးမှာလုံုံတဲ့တကားရှိရမယ်လုံုံတဲ့တကားဆိုတာမျက်စိကမကြည့်ရဘူးနားနားမထောင်ရဘူးဒီလိုမဆိုးလို့ဘူး မျက်စိဆိုတာကြည်စရာတွေတွေ့မှာပဲနားဆိုတာလည်းအတန်ကြားနေမှာပဲလောကမှာလူဖြစ်လာလို့ရှိရင်ဆက်သွယ်ရေးလမ်းကြောင်းတွေပေါ့ခုခေတ်ဆိုရင်တော့ပိုများလာတဲ့ဆက်သွယ်ရေးကိရိယာတွေအမေရိကန်နဲ့လှမ်းမြင်နေရတယ်အမေရိကန်နဲ့လှမ်းကြားနေရတယ်ဆိုတာဒီဆက်သွယ်ရေးလမ်းကြောင်းတွေပဲအဲ့တော့လောကမှာဆက်သွယ်ရေးလမ်းကြောင်းတွေကနေဆက်သွယ်လာတဲ့အခါမှာအဲ့ဒီ IO တွေပေါ်မှာတတိထားဖို့လိုအပ်လာပြီဆက်သွယ်ရေးလမ်းကြောင်းတွေများလေလေ လောဘဒေါသဖြစ်เสียရည်များလေလေဒီလိုနေမှာပေါ့နော်အဲ့ဒါလို့ဟိုမာစီဆရာတော်ကြီးဟောတယ်လို့ပဲမမြင်ရရာကိလေသာသူ့ဟာသူငြိမ့်သည်ဆိုမမြင်ရတဲ့ဟာကြတော့လည်းမဖြစ်ဘူးမကြားရရာကိလေသာသူ့ဟာသူငြိမ့်သည်ဆိုအဲ့တော့မမြင်ရလို့မကြားရလို့ငြိမ့်နေတဲ့အငြိမ့်ကတခု မြင်ရပြီးတော့ကိုယ်အနေမပေးအောင်ကိုယ်နေတတ်ဖို့ဟာတခုနော်ကြားရပြီးတော့ကိုယ့်ကိုယ်အနေမဖြစ်အောင်နေတတ်ဖို့ဟာတခု အဲ့ဒါအတွက်အိန္ဒြိယေသူဂုဋ္ဌထောရဆာအရေးကြီးတယ်။မျက်စိရှိတဲ့ပုဂ္ဂိုလ်မြင်မှာပဲ၊နားရှိရင်လည်းကြားမှာပဲ။အော်နှာခေါင်းရှိရင်နှမ်းရမှာပဲ။လျှာရှိရင်လည်းပဲဟွာမြည်တာမြည်မြည်မှာပဲနော်။ကိုယ်ကာယရှိလို့ထိတွေ့တယ်သိမှာပဲ။စိတ်ရှိနေသေးကြစိတ်ကူးကြံစည်မှုတွေလာမှာပဲဒါတွေကအဲ့လိုလာပြီးအာယုံပေါင်းများစွာကိုယ်နဲ့ဆက်သွယ်ပြီးတော့ဝင်ရောက်လာပြီဆိုရင် ကိုယ်ဘာလုပ်မလဲ။ သီလကျိုးစရာတွေအများကြီးဖြစ်လာမယ်ဥပမာမတဲတဲ့လူမြင်ရင်ဒေါသဖြစ်လာမယ်တဲတဲ့လူမြင်မြန်တော့လောဘဖြစ်လာမယ်ဒီနှစ်ခုက ကိုမကြိုက်တာတွေ့လိုက်ရင် လောဘဖြစ်ကိုကြိုက်တာတွေ့ရင်လောဘဖြစ်ကိုမကြိုက်တာတွေ့ဒေါသဖြစ်အဲ့ဒီလိုလမ်းသွားရင်မျက်စိကမြင်ရင်နားကြရင်လည်းလောဘတွေဖြစ်ဒေါသတွေဖြစ်နေဆိုဒါအိန္ဒိရိယသူခုတ်တတ်တော်တာမဖြစ်ဘူးအဲ့ဒီလိုဖြစ်နေမဲ့ဆိုရင် တီလာကျိုးဖို့ရလွယ်တကူဖြစ်သွားတယ်နော်စိတ်ကလောဘတွေနဲ့ဒေါသတွေနဲ့လွှမ်းမိုးနေတယ်အဲ့ဒါကိုဘာနဲ့ထိရမလဲဆိုတော့တတိနဲ့ထိရမယ်တတိကိုဒါကြောင့်မို့တကားဆောင်လို့သုံးတယ်ပေါ့နော်တတရခောသူ့ထိန်းတယ်ဆိုတာတတိကဘာလောက်တာတော့ဆိုတတိကဝင်လာတဲ့အာယုဘောမှာလောဘမဖြစ်အောင်ဒေါသမဖြစ်အောင်သူကထိမ့်ပေးတာ အဲ့ဒီတတိလေးနဲ့ထားပြီးတော့အာယုံပေါ်မှာလောဘဖြစ်မသွားအောင်အာယုံပေါ်မှာဒေါသဖြစ်မသွားအောင်ထိမ့်ဖို့ဆိုတာကိုဣတရိယသူဂုဋ္ဌတော်ရာဆိုရချင့်စဉ်ဟာတိလာပြီးတဲ့နောက်မှာအရေးကြီးတဲ့ချင့်စဉ်တစ်ခုဖြစ်အဲ့ဒါမထိမ့်မဲ့နဲ့ကမ္မထာအထုတ်ပြီးတဲ့အခါကျတော့လေထုံးစံအတိုင်းပဲရက်သေးပြန်ဒါတွေနဲ့တွေ့လုံးလုံးလဲခတ်နေလို့ရှိရင်တော့ကိုကျင့်တာလေးတွေကပျောက်ပျောက်သွားမှာပဲနော်ပျောက်ပျောက်ကုန်မှာပဲ အဲကြောင့်မလို့ဒါလေးဟာအမြဲတမ်းထိရမယ်ကျင့်စဉ်လေးတစ်ခုပဲတရားထိုင်နေမှထိရမှာမဟုတ်ဘူးမြင်သမျှကြားသမျှတွေးသမျှတွေမှာကိုယ်တတိလေးနဲ့ထိသိမ်းရှောက်ရှောက်ဖို့ကဒါအရေးကြီးတယ်ဒါမှမဟုတ်အိန္ဒြိယေသူခုတ်တထွာတာအဲ့တော့ဒီမှာဟောတဲ့အတိုင်းလေးအချင်းချုပ်ဘာသာပြန်ပြောရမယ်ဆိုလို့ရှိရင်မြတ်စွာဘုရားရဲ့တပိသာဝကတူဟာမျက်စိဖြင့် အဆင်းကိုမြင်တဲ့အခါမှာတဲ့ဆိုပါစို့မျက်စိဖြင့်အာယုတစ်ခုကိုမြင်လိုက်တယ်ဒါကတော့အဓိကမြင်နေကြဟာတွေကိုပြောတာနာနိမိတ်တဲ့ခါဟိနာနုပြစနကဟိပုံနမိတ်တွေကိုအာယုမပြုတ်ပါနဲ့မြင်မြင်တဲ့အတိုင်းတာလေးလောက်ပဲထားပါပုံနမိတ်ကိုအာယုမပြုတ်နဲ့ဆိုအာယုပြုတ်မှုမပြုတ်မှုဆိုတာဆက်လာတာမြင်ုံနဲ့မဖြစ်ဥပမာလမ်းမှာသွားရင်မြင်သွားတာတွေအများကြီးပဲမြင်သွားတာတွေအများကြီး သို့လို့ကိုယ်စိတ်ထဲမှာအတိမတ်တစ်ခုမှပြုတ်မသွားဘူးနော်ကိုယ်လမ်းကိုသွားနေတာအဲ့ဒါဆိုရင်ဘာမှဟိုမဖြစ်ဘူးလမ်းသွားရင်လူတယောက်တွေ့လို့ဘသူပါလဲပုံသွားကြည့်လိုက်တယ်ကိုယ်နဲ့မတည့်တဲ့လူဖြစ်ရင်မတည့်တာတွေတွေးပြီးတော့စိတ်ဒေါသဖြစ်ပြန်ကိုမိတ်ဆွေကိုနဲ့ခင်မရင်းနေတဲ့ပုဂ္ဂိုလ်လို့သိလိုက်တာနဲ့တခါတည်းတခြားစိတ်တွေဖြစ်လာပြန်အဲ့ဒါပုံနမိတ်ကိုမှတ်ယူလိုက်လို့ရှိရင်ဒီလိုဖြစ်သွားနိုင်တယ် အဲ့တော့တမန်မဲသွားပါမျက်စိနဲ့လူတယောက်လိုပဲကြည့်ပါတမန်မြင်တယ်မြင်တာလောက်ပဲထားပါလို့အသေးစိတ်တွေမမှတ်ယူပါနဲ့လို့ဒါကမျက်စိတကားကို ထိမ့်သိမ်းဆော့ရှော့ပုံနာနိမိတ်တဲ့ကာဟိနာနုပြစရကဟိနော်ပုံပန်းသဏ္ဍာန်အနုပြစရကဟိဆိုတာအသေးစိတ်ချီတာနိမိတ်တဲ့ကာဟိဆိုတာပုံနမိတ်အကြမ်းမြင့်ချီတာ လောကမှာဖြစ်ရုပ်ဖြစ်စဉ်တခုပြောမယ်ဆိုလို့ရှိရင်ဟောအမျိုးသားတယောက်ကအမျိုးသမီးတယောက်ကိုတွေ့တယ်ဟာဒါအမျိုးသမီးဆိုပြီးတော့ပုံရိပ်နမိတ်ကိုသိချယူတယ်ပြီးတဲ့အခါကျတော့မျက်ခုံးကဘယ်လိုမျက်လုံးကဘယ်လိုဆိုတာဒါအသေးစိတ်ရှိတာအဲ့ကြရင်ဘာဖြစ်လာတော့ဆိုနော်လူတွေရဲ့စိတ်တွေထဲမှာမဖြစ်သင့်တဲ့စိတ်ဓာတ်တွေဖြစ်လာကုန်တော့အဲ့ဒါမျိုးကိုအစရတဲ့မကြည့်ပါနဲ့စိတ်ထဲမှာထည့်ပါနဲ့လို့ဆိုလိုတယ် မထည့်လို့ရှိရင်ဒါသူကသူပြီးတော့မြင်တယ်ဆင်မှပြီးတော့တယ်ဒီလိုအတန်ကြာရင်လည်းထို့တူပဲဘာတန်လဲကောင်းတဲ့တန်လားမကောင်းတဲ့တန်လားမစဉ်းစားနဲ့အတန်ကြာလိုက်တယ်ပဲထားတတိလေးနဲ့လောမဖြစ်အောင်နေတယ်အဲ့ဒါကပထမအဆင့်လေးနောက်အကယ်၍သာရစီရဲ့အမြင်ကိုမထိမ့်ဘူးမထိမ့်မဲ့နေမဲ့ဆိုလို့ရှိရင်ဘာဖြစ်လာခုနမထိမ့်မှ အသေးစိတ်တွေမချိပါနဲ့လို့ဆိုတာချိမိရင်ဘာဖြစ်လဲချိမိလို့ရှိရင်လာလိမ့်မယ်လောဘအတွေးတွေလာလိမ့်မယ်အဘိဇ္ဇာဆိုတဲ့ကာမိဆန္ဒဒီနေရာမှာအဘိဇ္ဇာသူများပစ္စည်းကိုလိုချင်တဲ့လောဘမဟုတ်ဘူးဒီကာမိဆန္ဒဆိုတဲ့နိဝရဏတရားကိုဆိုလို့ရပေါ့လောဘဖြစ်လာမယ်ဒေါမနတမကျေနပ်မှုတွေစိတ်ခံစားမှုတွေတက်လာနိုင်တယ်ပေါ့ဒါကြောင့်မို့ အဘိဇာတို့ဒေါမနတလို့ဆိုတဲ့ဒီအကုသိုလ်တရားတွေသူတို့ကနေတနွယ်ငင်တစင်ပါဆိုတာလို့ခြံတဲ့အကုသိုလ်တရားတွေပါနောက်ကနေလိုက်လာနိုင်တယ်အဲ့တော့ကိုယ့်ကိုယ်ကိုစဉ်းစားကြည့်ပေါ့ကိုယ်တစ်ခုခုမြင်လိုက်လို့မထိမ့်သိမ့်လိုက်ဘူးဆိုလို့ရှိရင်ဒါရီဟာဝင်လာတယ်ဆိုတာကိုယ့်ကိုလက်တွေ့စမ်းသပ်ကြည့်ဝင်လာအဲ့ဒါတွေမဝင်အောင်ထိမ့်သိမ့်ရှောက်ရှောက်ပါလား တတတံဝရာယအပိစတိဆိုလိုတာကမျက်စိကို ထိမ့်ဆိုတာမျက်စိကဝင်လာတဲ့အာယုံပေါ်မှာကိုယ့်ရဲ့တတိပညာနဲ့မစင်စားသည့်အတွက်ကြောင့်နှစ်သက်စရာအာယုံဆိုရင် လောဘဖြစ်လာမယ်မုန်းစရာအာယုံဆိုရင်ဒေါသဖြစ်လာမယ်ဆိုတာအဲ့ဒီအဆင့်ကိုမရောက်အောင် ထိမ့်ပါဆိုလိုတာလောဘဒေါသကိုထိမ့်ပါလို့ပြောတာနော်မျက်စိကိုထိမ့်ဆိုတော့လောဘဒေါသကိုထိမ့်ခိုင်းတာ လောဘဒေါသအကုသိုလ်တွေမဖြစ်အောင်ထိမ့်ပါစဉ်းစားတယ်လေလူတွေကတွေ့လိုက်တာနဲ့စဉ်းစားတယ်ဒီတိုင်းမနေဘူးလှတဲ့လူတွေ့ရင်လည်းလှလိုက်တာဆိုတာစဉ်းစားတယ်နော်မုန်းစရာကောင်းတဲ့လူဆိုလည်းမုန်းစရာကောင်းတာတွေစဉ်းစားတယ်အဲ့ဒီမှာအကုသိုလ်တွေကဇက်ဝင်လာအဲ့ဒါမျိုးမဖြစ်အောင်ထိမ့်ပါလို့ပြောတာနော်အတန်ကြလည်းထိုးတူပဲအနမ်းရရင်လည်းထိုးတူပဲလျှာနဲ့လျက်တဲ့အခါမှာလည်းထိုးတူပဲခန္ဓာကိုယ်နဲ့ထိတွေ့တဲ့အခါမှာလည်းထိုးတူပဲ စိတ်ကူးကြံစီမျက်စိနာနာလျာကာယမပါဘဲနဲ့စိတ်ထဲမှာ ပြန်တွေးတာသို့မဟုတ်မျောတွေးတာ ပြန်တွေးတယ်ဆိုတာတွေးပြီးသားကိုပြန်တွေးတာ မျောတွေးတယ်ဆိုတာမတွေးသေးတာကိုမျောတွေးတာအဲ့ဒီပြန်တွေးတာတွေမျောတွေးတာတွေလုံနေလို့ရှင်လေခဏလိုဂျင်းနဆရာတွေမဂျင်းနဆရာတွေလောဘတွေဒေါသတွေဒါတွေဝင်လာမယ်အဲ့ဒါတွေမဝင်အောင်ထိမ့်သိမ့်ပါလို့သူတို့ဆိုလို့တယ်နော်တို့ဆိုလို့တယ် အဲ့ဒီအိန္ဒြိယတံဝရဆိုတဲ့ဒီတတိနဲ့ထိမ့်သိမ်းဆောက်ရှောက်မှုမရှိဘူးဆိုရင်ကိုထိမ့်သိမ်းဆောက်ရှောက်တဲ့ကိုကျင်းသီလဟာအလွယ်တကူကျိုးပေါက်သွားတယ်။ဒါကြောင့်မို့အိန္ဒြိယတံဝရဟာတကယ်ကတော့စိတ်ကိုထိမ့်တဲ့အကျင့်တစ်မျိုးပဲ။သို့တော့သီလထဲမှာထည့်ပြီးတော့သီလ၄ပါးဆိုတဲ့မှာအိန္ဒြိယတံဝရကိုသီလတစ်ပါးအနေနဲ့ထည့်ပေးတာ။ဘာလို့ဆိုသီလကိုအကျိုးပြုတာပေါ့။အဲ့တော့ဒီနေ့နှစ်ခုပြောရတဲ့ထဲမှာ သီလပြည့်စုံလို့ရှိရင်ဟုတ်ပြီကိုချင်းသီလပြည့်စုံလို့ရှိရင်ဘာအကျိုးရသလဲခုနတိုင်နေဘာအကျိုးရတော့ဆိုရင်ဟိုဟိုအတရားတွေမစင်းစားနဲ့သေနတ်ပြည့်ရောက်တဲ့သူကတော့နောက်ဘွားမစင်းစားနဲ့နော်ဘာအကျိုးရအဲ့ဒါတွေကနောက်ဘွားဆိုကိုလည်းမသိသေးဘူးအဲ့တော့ကိုချင်းသီလလုံခြုံလို့ရှိရင်ဘာအကျိုးရတာတော့ဆိုရင်အနဝိသဒုက္ခ happiness of innocence ပဲအဲ့ဒါအရေးကြီးဆုံးပဲကိုချင်းသီလကောင်းတဲ့ပုဂ္ဂိုလ်တယောက်ဒီအနာဝိသဒုက္ခအပြစ်ကင်းတဲ့ချမ်းသာကိုဒီဘဝမှာခံစားရမယ်။နောက်ဘဝကောင်းတာမကောင်းတာတွေသာထားဒီဘဝမှာနောက်ဘဝအတွက်ကိုမမျောနဲ့ဘူး။ happiness or innocence ဆိုတဲ့အနာဝိသဒုက္ခကိုသီလနဲ့ပြည့်စုံရရှိပါလေ။ကိုဘဝဟာအပြစ်ကင်းနေတဲ့အတွက်ကြောင့်ဘယ်အခါတွေးလိုက်တွေးလိုက်ရင်းထဲမှာအေးပြီးတော့ခြေနှက်နှစ်သိမ့်နေတယ် ငါဘာပြည့်မှမရှိဘူးအဲ့ဒီဟာအတွက်ဘုရားဘာသာတွေဟာစ조사အထောက်ကြအောင်ဖြစ်တယ်အနဝိဇ္ဇဒုက္ခ happiness or innocent တခြားဒီ happiness or innocent အစစ်ဟာသီလကပေးတဲ့အရာသာလည်းဖြစ်တယ်ကိုကျင့်သီလကပေးတာပဲဖြစ်တယ်ပေါ့နော်ဒါပြင်ဟုတ်ပြီကိုကျင့်သီလရှိလို့ happiness or innocence ဖြစ်လာပြီဆိုရင်နောက်တစ်ခုအိန္ဒြိယသံဝရ အိန္ဒြိယေသူခုတ်တထွာရအိန္ဒြိတက လုံုံတို့အကုသိုလ်တွေမဖြစ်အောင် ထိနိုင်တယ်ဆိုရင် သူကြတော့ဘယ်လိုအကျိုးရတော့လို့ဆိုဒီစိတ်ထဲမှာတည်ငြိမ်ပြီးတော့အေးချမ်းတဲ့ချမ်းသာဒုက္ခကိုအဖျားတိကဒုက္ခဘယ်ရာမှရောဆွတ်เสียမလို့တဲ့ချမ်းသာဒုက္ခမျိုးဒီချမ်းသာဒုက္ခမျိုးစိတ်ချမ်းသာမှုကိုရတယ်ဟုတ်တေချာစဉ်းစားကြည့်လိုက်လို့ရှိရင် မျက်စိကလည်းအာယုန်ီလာဆက်သွဲတယ်နားကလည်းဆက်သွဲတယ်နှာခေါင်းလည်းဆက်သွဲဆက်သွဲမှုတွေအများကြီးပေါ်မှာကိုယ်စိတ်ဟာမတည်ငြိမ်ဘူးဆိုလို့ရှိရင်လောဘဖြစ်လိုက်ဒေါသဖြစ်လိုက်ဆိုတော့ရောထွေးနေဒုက္ခတွေအများကြီးဖြစ်နေတာဖြစ်မှမသိဘူးနော်ဒုက္ခကိုဒုက္ခမှမသိလိုက်ဘူးအေးတတိနဲ့ထိမ့်သိဆောက်ရှောက်နေပြီဆိုရင်အဲ့ဒီအချိန်မှာအပြတေကဒုက္ခဘယ်ဘယ်ရာမရောဆွတ်เสียမလို့တဲ့ တည်ငြိမ်အေးချမ်းတဲ့ချမ်းသာဒုက္ခကိုရရှိပါတယ်စိတ်ဟာပလောင်ဆူးနေတာမရှိတော့ဘူးမြင်သည့်အတွက်ကြောင့်လဲတုံ့နှုတ်တာမရှိဘူးဒါကြားလို့လဲကိုယ်စိတ်ထဲမှာအနှောင့်အယှက်တွေမရှိဘူးเนาะကြံတဲ့စိတ်ကိုချင်းကြောင့်လည်းပဲကိုယ်ရင်ထဲမှာအနှောင့်အယှက်တွေပါတစ်ခုမှမလာဘူးဆိုအဲ့ဒီဒုက္ခမျိုးကိုရရှိနိုင်ပါတယ်လို့ဆိုလို့ဒါဘုရားဘာသာတွေမှာလက်တွေ့ကျင့်သုံးပြီးလက်တွေ့ရတဲ့အကျိုးတွေဟာဒီနားမှာပဲရှိတယ်เนาะဒီမှာပဲရှိတယ်ဟိုးဝေးကြီးကိုမမျောနဲ့ အခုလို့အခုရတယ်ဆိုတာဒီဒီချမ်းသာဒုက္ခတွေပဲဒါကိုယ်တိုင်သိရှိနိုင်တဲ့ချမ်းသာဒုက္ခတွေအဲ့တော့ဒီကနေ့သီလတမ္ပဏရဲ့အိန္ဒြိယသူခုတ်တတော်ရာရဲ့ဒီနှစ်ခုကိုအသေးချာမှတ်သားထားပြီးတော့တို့ဘုရားရဲ့တပိတာဝကတွေဖြစ်တရားတွေဆိုတာကိုချင်းသီလနဲ့ပတ်သက်ပြီးပြည့်စုံတို့တို့တွေစ조사မယ်ကိုချင်းသီလဆိုရတဲ့ထဲမှာကိုကိုယ်တိုင်ကျင့်သုံးရမယ် လူဖူရေးတွေကျင့်ဝတ်တွေကိုသွားတဲ့နေရာမသွားတဲ့နေရာဆိုတာတွေဒါတွေပါအပါဝင်ဖြစ်တယ်ခြေပြတ်နေမကောင်းတဲ့အပြစ်တွေမှန်သမျှဟာတို့တွေဟာအသေးဖွဲအစားပြီးဂူးဆိုင်မယ်ဆိုရင်ဒါကိုကျင့်သီလနဲ့ပြည့်စုံပြီမြင်နာကြတာအစားတဲ့အာယုန်တွေဝင်လာတဲ့အခါမှာလောဘမဖြစ်အောင်ထိမ့်မယ်ဒေါသမဖြစ်အောင်ထိမ့်မယ်ဆိုရင်ဒါအိန္ဒိယသံဝရအိန္ဒိယသံဝရဖြစ်လို့ရှိရင် အပြတိကဒုက္ခဘာမှလော ဟိုတရားဆိုတာချိုးနေပြီလို့နောက်ထပ်အချိုဆွတ်เสียမလို့သလိုပဲသူကနဲ့သူပြည့်စုံပြီးတော့စိတ်ချမ်းသာမှုကိုယ်ချမ်းသာမှုရနိုင်တယ်လို့ဆိုတယ်ဒီအကျိုးတရားတွေကိုရရှိမှဖြစ်တယ်လို့ကိုယ်စီကိုယ်စီသိပြီးတော့တေခပฏิပဒါမှာနံပါတ်1နဲ့နံပါတ်2ကိုယ်တဏ္ဍမှာပြည့်စုံအောင်ထို့တွေအရေးတကြီးကျင့်သုံးလိုက်နာကြရမှာ ဖြစ်တယ်လို့ ကိုယ်စီကိုယ်စီတတိထားကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာသာသာဒီပါဗျာဆက်လိုက်ပြီးစီစဉ်တဲ့ဘက်လေးရာဓမ္မပူဇာလူအပူလေးရာစက္ကန့်လူတိုင်းချင်းစီစဉ်ဖြစ်ပါရဲ့ဗျာတို့ဖြစ်ပါရင်နယူးယောက်မြို့ဒေါက်တာတင်မာထွန်းနဲ့ကိုကျော်စိုးဝေတို့မှဓမ္မပူဇာလူတိုင်းအစီအစဉ်များကို တ်သားပေးပါရန်လူအပ်ပါပန်စားအပ်ပါလို့ရှင်။ဟုတ်ကဲ့ကျေးဇူးပါလို့ပါ။ဆရာတော်တပည့်တော်လူရှင်များဆင်းကိုဖတ်ကြားဖွင့်ပထမလူရှင်တွေတော့ဒီစိတ်မြင့်တော်ကြည်ကြည်တန်းမျိုးလိုင်းမှာဖြစ်ပါလေဒုတိယမိသားစုကတော့တန်ကုန်နှစ်စိတ်မြင့်တော်ကြည်ကြည်တန်းအဖြစ်တတိယမိသားစုကတော့ တော့အုံမာဝင်းတောင်စီကယ်လီဖိုးနီးယားနောက်ထပ်မိသားစုကတော့တော့ကိုယ်ရောက်မှဖြစ်ပါတယ်နောက်ထပ်အလူရှင်တယောက်ကမောဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီလန်ဒန်မှာဖြစ်ပါတယ်နောက်ထပ်အလူရှင်တယောက်ကတော့ဒီလန်ဒန်မှာဖြစ်ပါတယ်နောက်တစ်ယောက်ကတော့ ဦးကျော်ကျော်ဝင်းမာကျော်နဲ့တက် ground ဖြစ်ပါလေနောက်တစ်လူရှင်တူကတော့ဒီအောင်မှာဖြစ်ပါလေနောက်တစ်ယောက်ကတော့တက်တော့ပတ်သူဒီအောင်မှာဖြစ်ပါလေနောက်တစ်မိသားစုကတော့ဒေါ်နောက်တစ်ယောက်ကတော့ဟုတ်ပါလေအမြင်ဖတ်လိုက်လေဟောသုံးရလွယ်လေး နာမဖြစ်ပါလေအန်စိန်ဒေါက်ခင်မြတ်နောက်တစ်ခါဦးတင်ဝင်းဒေါက်နောက်တစ်ခါပါလေနောက်တစ်ခါဦးစောထွေးနောက်ဆုံးတစ်ခါတော့ကိုကျွတ်ပါဒီနာမဖြစ်ပါလေဗျာဆက်အလုပ်ရပါလေဗျာနော်ဟုတ်ကြဒီဘက်မှာနောက်ထပ်ဦးရှင်များကိုဆက်လက်ညှိနှိုင်းပေးပါမယ်လန္ဒသစ္စာဝိယုဖွဲ့မှာ စကားများအားလုံးနဲ့အတူဂေါတိတိနဲ့မြမာပြည်နဲ့တိုဝင်းဒေါတိတိသိက္ခာစုအဝါယုကနောက်ရှုဒေါ်ရှုချံဒေါ်တစင်ဝင်းဝေတော်ဒေယာတော် and to the UN ပါတယ်ဒေါ်တင်တင်အောင်ဒေါ်ကမာမိသားစုဖြစ်ပါတယ်မောင်စော်မင်းဒေါ်ပြုံးမွန်သက်မိသားစုပေါင်ရင်ဒေါ်နွယ်နွယ်ဖြစ် healing, nectar, Nakimau, Abdanini Wemida, Dot in Jitwe, Utaisan, Dot in Jitwe, Mitas, Duyak, Kumwechon, Dot Kaimu, Nyakwe Kai Midafu, Doa Wamidazu, Philadelphia, Kumwinai, Dugo AM Mitasawe Mitasu, Philadelphia, użytkowniczom do opłynki midazu wielenia. Nuyok nadadzio ikwe kaik midazu, dotanie midazu, zacząłem omadzio midazu Nuyok, managing Florida midazu, areligia midazu, kocząłem dogatikaku midazu, syntazen midazu midazu ဆက်လက်၍အစီအစဉ်နံပါတ်900သီလဘုံသမာဓိဘုံပညာဘုံတို့နှင့်ကျေးဇူးတော်မှာတော့ကျေးဇူးတော်ရှင်ဖြင့်အောက်ကကျောင်းဆရာတော်များကြီးများသူလည်းမှုများကိုဒီသက်တို့အမြပေးဝေပေးပါရဲ့ဆရာတပည့်တော်ခြေတော်သို့ခိုင်၍ယုံကြည်ခြင်းဖြတ်စွာတောက်ချမ်းအပ်ပါလားကဲအလုံးဆိုကြမယ်အရှင်ဖေယဖေယတပည့်တော်တို့သည်ဖေယ ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဘင်ဆင်းရင်ခြင်းပါပြုပြုလိုကြ၍အမတဒါနာဓမ္မဒါနာတရားအလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကို တတဘဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ့ဖြစ်ပါသေးသည်ဤကောင်းမှုဤအဖို့ဘာကကို တတဝအလုံးတို့အားကုသိုလ်အမြဝေငါပါကုန်ဤအမြရကြသည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအလုံးကြကြသည်မြအမြအမြအမြရှုတော်မူကြပါကုန်လော အလုံးခြားခြားသမျှအမြအမြအမြရှုတော်မူကြပါကုန်သောသာဓုသာဓုသာဓုအလုံးခြားခြားသမျှအမြအမြအမြရှုတော်မူကြပါကုန်သောသာဓုသာဓု ဥဒသာသနံစိရန်ဒိဋ္ဌတုဗုဒ္ဓသာသနာစိရံဒိဋ္ဌတုဗုဒ္ဓသာသနာစိရံဒိဋ္ဌတု